နေ့ကလမ်းကောက်လမ်းဆိုးလိုက်တဲ့အတွက်ပြီးမကင်းတဲ့စီရောက်ကုန်နဲ့လမ်းလျှောက်လိုက်လို့ရှိရင်ပြီးကင်းတဲ့စီရောက်ကုန်ပါပြီ။ဒီနေ့နှစ်ပိုင်းတတ်မှတ်ပြီးတော့ပြောပါတယ်။ဒါပေမဲ့လို့နောက်ဆုံးပိုင်းကျန်နေပါတယ်။လမ်းကောက်လမ်းအဲလမ်းလျှောက်လမ်းမှာလိုက်ပြီးကင်းတဲ့စီရောက်နိုင်တယ်ဆိုတာပါ။ဒီနေ့ဆက်လက်ပြီးတော့ပြောပါမယ်။ ဥจุကောနာမသောမကောအပ္ပယနာမသာတိသာသာတိသာထိုယက်တိအပ္ပယပြီးကင်းသောအယက်ပြီးကင်းရာအယက်ပဲလို့မြတ်စွာဘုရားရှင်းပြလိုက်ပါတယ်အဲ့ဒါမှာပြီးကင်းရာအယက်ဆိုတာပြီးကင်းရာနိဗ္ဗာန်ကိုရည်ရွယ်ပြီးတော့မိကြပါတယ်ဒီမရှိရာအယက်အဲ့ဒီရာရောက်သူအား မိမရှိခြင်းအကြောင်းတရားဖြစ်တာမလို့နိဗ္ဗာန်ကိုဒီနေရာဌာနမှာအဘယလို့ဆိုထားပါတယ်။အဘယနာမသာတိသာတိနိဗ္ဗာန်သန္တာယအာဟတသမေဟိကိဉ္တိဗယနာတိတံဝပတ္တသဗယနာတိတိအဘယနာမသာတိသာတိဥဒ္ဒံလို့ကျန်ကန်များမှာမိမိကြပါတယ်။อืม၎င်းနိဗ္ဗာန်ကို၎င်းနိဗ္ဗာန်မှာ ကင်ကြီးဗျာနဲ့တစုံတရာကြောက်ဖွယ်ရာမရှိကင်ကြီးဗျာလက်ထိမျိုးကြောက်ဖွယ်ရာမရှိအကြောက်တွေကင်းနေတယ်ပေါ့လူတွေဟာဆိုလို့ရှိရင်အကြောင်းမျိုးမျိုးကြောင့်အမှန်တော့ကြောက်ကြတယ်အဲ့ဒီနိဗ္ဗာန်ရောက်သွားရင်တော့ကြောက်ကြဘာမှမလိုတော့ဟာယောဝပတ္တသဗျာနတ္တိတိအဗျာနာမသာတိသာတနည်းအဲ့ဒီနိဗ္ဗာန်ရောက်တဲ့ပုဂ္ဂိုလ်အားဘေးတွေလုံးဝ ကင်းခြင်းရဲ့အကြောင်းဖြစ်တာဟုတ်လို့အဘယလို့ဒီလိုကျမ်းဂန်များမှာပြထားတယ်ခုနပြောတဲ့အတိုင်းပါပဲအဲဒီဟာကိုဆက်လက်ပြီးတော့ဘာဘေးတွေကင်းတယ်လို့ဆိုတာပေါ့လေအဲဒါတွေတော့နားလည်ဖို့အရေးကြီးပါတယ်မနေ့ကပြောခဲ့ပါတယ်မဂ္ဂင်ရှိပါတဲ့မှာသီလမဂ္ဂင်သမာဓိမဂ္ဂင်ပညာမဂ္ဂင်ဆိုတာပါလေသုံးပုံပုံလိုက်လို့ရှိရင် သုံးပိုင်းနေရှိတော့တာပဲတိလမဲ့ကင်နေပြည့်စုံရင်အတ္တနိဝါဒဘေးပရနိဝါဒဘေးဒန္တဘေးတွေပေါ့လေဒါကြီးကင်းတာဒါကြီးကင်းတာတည်ကြတာပဲပြီးတော့တိလပြည့်စုံနေလို့ရှိရင်ဒုတိဘေးဆိုတာလည်းပဲဒါလည်းကင်းသွားတာပဲအဲ့ဒီပေါ်မှာသမာဓိပညာဆရာတရားတွေကလည်းပါနေတာဖြစ်တော့စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေ မျိုးနေတဲ့ကိန်းနေတဲ့ကိလေသာတွေဒါတွေအမှန်ကြောက်ခွေရတယ်ပဲခုလည်းငင်းပဲကိန်းနေတာရှိပေါ့အဲဒါအဘိယလို့ခေါ်ပါတယ်အတ္တနိဝါဒအစရှိတဲ့ဘေးမျိုးတွေပြီးတော့ဝဆင်းရဲ့ဘေးတွေပေါ့အဲဒီဘေးတွေလုံးဝကင်းနေတဲ့အတွက်အဘိယလို့ဒီလိုလည်းပဲတနည်းဆိုနိုင်ပါတယ်တကယ်အချိန်ကြီးဘေးကင်းတဲ့နိဗ္ဗာန် ရရှိရေးအတွက်ရှိဥစွာချိန်ပိုင်းချိန်ပိုင်းလေးပြီးကင်းဖို့လိုပါတယ်တချီတဲ့နဲ့တော့ဘာမှမလုပ်ခိုင်းနဲ့ပြီးကင်းတဲ့နိဗ္ဗာန်တန်ရောက်သွားနိုင်ပါဘူးရှိဥစွာအဲ့ဒီပြီးကင်းတဲ့နိဗ္ဗာန်ကြောက်မြောက်ကြီးရောက်ရေးအတွက်လောကီအဲလောကီအကျင့်တရားတွေပေါ့လောကီဒီလသမားကြီးပညာအကျင့်တရားတွေ အဲ့ဒါကြီးရှင်းရတယ်အဲ့ဒါကြီးရှင်းတော့ဝတ္တဗယဆိုတာပေါ့လေအမြဲမပြတ်လက်ပတ်နေတဲ့ကြောက်ဖွယ်ရကောင်းတဲ့ဘေးကြီးပေါ့လေအခိုက်အတန့်ချိန်မိုက်ချိန်မိုက်လေးတွေခင်းသွားပုံဒီနေ့လူငန်းရှင်နဲ့ဆက်စပ်ပြီးတော့ပြောပါမယ်အခုရရှိထားတဲ့ယုံနံခေါ်တဲ့ဘဝဟာကမ္မဝဇ္ဇရာကုသိုလ်ကံကြောင့်ပဲဒီဘဝကကုသိုလ်ကြီးဖြစ်ခဲ့လို့ ယခုလူဘဝရရှိတာအဲဒီကုသိုလ်ရေးကြည့်ရတာလည်းပဲအခုလိုယုံနာဘဝရဲ့ယုံနာဘဝတွေပေါ်မှာဆွဲလန်းตายရလဲတဏှာဥပါဒဏ်ကြီးဖြစ်လို့ဆွဲလန်းตายရတဲ့အဲตายရဆွဲလန်းတယ်ဆိုတာလဲယုံနာနေရဲ့အပြစ်ကိုမမြင်လို့ယုံနာနေဟာဘာမှအကုလုပ်တဲ့တရားတွေမဟုတ်ဘူး ဖြစ်ပြီးတော့ပျက်စီးသွားတဲ့တရားတွေပဲဖြစ်လိုက်ကြလိုက်နဲ့ဆင်းရဲတဲ့တရားတွေပဲကိုယ်လိုတိုင်းဘာမှဖြစ်တာမဟုတ်ဘူးဆိုတာပေါ့ဒီလိုအမှန်တိုင်းမမြင်တဲ့အဝိဇ္ဇာအမှန်တိုင်းမမြင်တဲ့အပြင်အဲ့ဒါတွေကိုမြဲတယ်ကောင်းစားချမ်းသာတယ်ဘာမှဆိုကိုယ်လိုတိုင်းဖြစ်တာပဲဆိုတဲ့ပြုံးဉာဏ်ဆက်ဉာဏ်ပဲမြင်တဲ့အဝိဇ္ဇာအဲ့ဒီအဝိဇ္ဇာတစ်ခုအရင်ခံတာပဲဒါတော့ဘဝဒီပေါ်မှာအမှန်တိုင်းမမြင်အလွဲကြီးရှောက်မြင်တော့ ကောင်းဆုံးရာရာတာရတာပဲတောင်းတာတာပဲတဏှာဖြစ်တော့တာပဲကောင်းတာလေးတွေတောင်းတာကောင်းတာလေးတွေငြင်းငြင်းကြားရင်နာရင်စားရင်ထိခြင်းပါအဲဒီအာယုံလေးတွေရပြီဆိုရင်တာယာပြီးတော့ဆွဲလန်းထားတယ်နာကပဲခံစားတာပဲစသည်ပေါ့လေငါလေးကောင်အနေနဲ့ဒီလိုဆွဲလန်းပြန်တယ်အဝိဇ္ဇာရဏဥပါဒဆိုတာရှေ့ကကိလေသာကိုအကြောင်းခံပြီးတော့ကာမဝဖြစ်တယ် အဲ့ဒီကမ္မဝကမှာတခါအခုလိုလူဘဝဝိပကဝတ္တိဖြစ်ရတာအကျိုးတရားကြီးပေါ်ရတာသူအရမရရှိရှိဥပဘကမဲ့တီပွားနေတဲ့အခါအဲ့ဒါသောသောဘင်းကပြောခဲ့တဲ့အတိုင်းဒီလသမารီပညာတိခါ၃ရက်လုံးပါနေတော့အဝိဇ္ဇာတဏဥပါဒာခေါ်တဲ့အကြောင်းကိလေသာဝတ္တဗယပေါ့လေကိလေသာဝဘေးပေါ့အဲ့ဒါကြီးငြင်းရည်တယ် ပေါ်ရပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့အထူးကြောင့်ရထားပြီးတော့ဆွေးမြေ့စွာရှိတော့ရှိရမှာစိတ်ကလေးစိုက်ကြပြီချိန်သားကြိုက်ပြီးတော့နေရင်သဘောမှလေးတွေသိနေတာပဲဒုဗတိစာထိုက်တဲ့တရားလေးတွေသိနေတာပဲပြီးတော့မတိပြောက်သွားပြီမတိမရှိတော့အကိလေသာဝတ်ဘေးတခုငြိမ့်သွားမတိရင်တွယ်နိုင်တယ်သူအမှန်တိုင်းသိသိသွားတော့ပြည့်ကျသွားတယ်ယုံနာနေနဲ့တည်သွားပြည့်သွားလိုက် ကြောင်းကျိုးအနေနဲ့တီးလိုက်ပြဲလိုက်အထူးအားဖြင့်မမျက်စိရဲ့သဘောပဲဆိုတာသိရင်ပြည့်ပြည့်ပြည့်ပြည့်သွားတာသိနေတယ်ဆိုတာမသိကြောက်ဝိသုပါဒဝိဇ္ဇာနိရောဓဆိုတာပါလေအသိဉာဏ်ဝိဇ္ဇာရောက်လာတော့အဝိဇ္ဇာအလင်းအဝိဇ္ဇာအမှောင်ပြောက်သွားတာအလင်းရောက်တော့အမှောင်လိုလိုပြောက်သွားတယ်လို့ပေါ့လေဖြစ်ခွင့်မရဘူးဖြစ်ခွင့်မရတော့မသိရင်တွဲဆိုတာပေါ့လေမသိလို့တွဲတဲ့တဏှာကိုသိတော့ပြယ်သွားတယ်တဏှာလည်းပေါ်မလာဘူးတဏှာပေါ်မှ ตายาဥပါဒာပေါ့ตายာပြီးတော့ဆွဲလာတဲ့တဏှာဥပါဒာမြင်မှထင်မှပြီးတော့ဆွဲလာတဲ့ဒိဋ္ဌိဥပါဒာဖြစ်နေတာအဲဒီဥပါဒာလည်းမပေါ်တော့ဒီနည်းနဲ့ပဲဝိသရဏဥပါဒာကိလေသာဝဘေးကြီးကျင့်နေတာအဲ့ဒါအဘယပဲချိန်ပိုင်းချိန်ပိုင်းအဘယလေးတွေဖြစ်နေတာအဲ့ဒါဘေးကင်းရာဆိုတာပေါ့ဒါပြောတာပဲခုရှိမှတ်တဲ့ယောဂီပုဂ္ဂိုလ်တွေဟာစီတိုင်းစီတိုင်း တိတိတိတိနေလို့ရှိရင်တစ်ချက်တည်သွားရင်တစ်ချက်အဲ့ဒီအဘယအဓိကရဲ့တစ်ချိန်ရောက်သွားတာပဲဆယ်ချက်ရှိနေဆယ်ချိန်ရောက်နေတာပဲတဏှာရှုနေတဏှာရောက်နေတာပဲတနေ့လုံးရှုနေတနေ့လုံးလည်းရောက်နေတာပဲခွာတကယ်ကိုကိလေသာကာမဥပါဒပေါ့ကြောက်เสียဘေးကလွတ်တဲ့နေရာဌာနဆက်ရောက်နေတာဆက်ရောက်မှုအလိုလိုကိစ္စကြီးရှိနေတာဒါရှုတိုင်းရှုတိုင်းကိလေသာဝတ္တဗျာပေါ့လေကိလေသာဟုတ် ကြောက်ဖွယ်ရပြီးကင်းပြီဆိုရင်ကိလေသာဝတ်ရှိပါမှကမ္မဝကလာတာပဲကိုအကုသိုလ်ကံนี่ဖြစ်နိုင်တယ်ပြီးတော့ဝတ္တကံนี่ခေါ်တဲ့ဘဝလေစီတတ်တဲ့ဘဝဖြစ်စီတတ်တဲ့ကုသိုလ်ကံนี่လာနိုင်တယ်ဥဒ္ဓမှာကိလေသာဝမရှိတော့ကာမဝဘေးလည်းပဲမရောက်တော့ဘူးအဲ့ဒီကင်းအဲ့ဒီဘေးကင်းတဲ့ဒီလည်းရောက်လူလူရောက်တယ်ကာမဝရှိပါမှဥပါကဝလည်းလာတာ ကာမကိုမရှိဘူးဆိုလို့ရှိရင်ဥပက္ခကိုလည်းပဲမလာတော့ဥပက္ခကိုပေးလည်းပဲဒါလည်းပဲခင်းနေတာပဲဒီနည်းနဲ့ပဲခိရိတာကိုပေါ့ကာမကိုဥပက္ခကိုပေါ့ဝဆင်းရဲ၃ပါးပါပေးပြီးခင်းရဖြစ်တဲ့နေရာဌာနမှတ်ချက်တိုင်းမှတ်ချက်တိုင်းရောက်နေတာအဲတော့ဥနာတေဒုက္ခပေးမကင်းတဲ့ယခုလိုအကျိုးဝိပါကကိုဘေးခေါ်တဲ့ယုံနာခန္ဓာကြီးရှေ့ဆက်ပြီးတော့မဖြစ်လို့လို့ရှိရင် ဒီယုံနာခန္ဓာကြီးကိုပယ်လို့တော့မရဘူးဖြစ်နေပြီပဲပယ်လည်းမပယ်တတ်ဘူးဒီတော့အလားတူဆင်းရဲတွေနဲ့ဆင်းရဲတွေမကင်းတဲ့အကျိုးတရားမလို့ခြင်းရဲ့အဲ့ဒီအကျိုးတရားကိုဖြစ်စေနိုင်တဲ့အကြောင်းကိုပယ်ဖို့ပဲရှိတော့တယ်သူတို့ရဲ့အကြောင်းတွေကဘာတွေလဲလို့ဆိုတော့ကနအဝိဇ္ဇာတနာဥပါဒာကနေပဲအဲ့ဒါကြီးမဖြစ်အောင်လုပ်ဖို့ပဲ ဒီနေ့တိုင်းရှုလို့ဥပဒနာဉာဏ်ဤရင့်ကျက်ပြည့်စုံလာတဲ့အခါဖြစ်ဖြစ်မစအငိမ့်တဆိုတာပေါ့လေအဲ့ဒီအငိမ့်တကိုအရိယာမညာပူညာနဲ့မျက်မှောက်ပြုတည်သွားမှာအဲ့ဒီကကြတော့မလေးပါးနဲ့အစစ်စစ်အစစ်စစ်ကိလေသာတွေဖြတ်သွားမှာတနည်းအားဖြင့်တော့ကိလေသာကိုကာမဥပါကဝတ္တိပေါ့လေပြတ်ငြိမ့်ပြီးတော့တကယ်အေးချမ်းတဲ့အဘယထိတာဆိုတာစိုက်သွားမှာပဲအဲ့တော့သတ္တဝတိမညာနဲ့ အဲတတပတိမက်၈ပါးနဲ့ပေါ့မက်ကြီး၈ပါးနဲ့မျက်မှောက်ပြုတည်သွားရင်အပယ်နဲ့ဆက်တဲ့ကိလေသာဝတ်ကင်းပြီးတော့အပယ်ဖြစ်အပယ်ပရိသေဖြစ်စီနိုင်တဲ့ကာမဝလည်းပဲကင်းသွားတာပဲပြီးတော့အပယ်မှာဖြစ်နိုင်တဲ့ဥပါကဝပရိသေပေါ့အဲ့ဒါလည်းပဲဒါလည်းငြိမ့်သွားတာပဲအဲ့ဒါလောက်ငြိမ့်နေပဲတော်တော်လေးချမ်းသာသွားပါပြီဆက်ပြီးတော့အာထုလို့ ဆဲမဲ့တရားတွေဖြစ်သွားပြီနောက်ဆုံးအဲတမန်နဲ့ကိလေသာတွေမှလည်းအကုန်လုံးပြလိုက်ပြီဆိုရင်ကမ္မကိုဘေးလည်းမရှိတော့ဥပါဒကိုလည်းဘေးလည်းမရှိတော့နောက်ဆုံးပြိဋိဘံစံပြီးလုံးဝဘေးကင်းတဲ့နိဗ္ဗာန်ပေါ့လေဒီခါလေးဆက်ရောက်ပါမယ်အဲဒါကတော့အကောင်းဆုံးပေါ့လေအဲဒါမှတကယ်အပယတိသာဆိုတာပေါ့လေတကယ်ဘေးကြီးကင်းတဲ့လုံခြုံတဲ့နေရာဌာနပေါ့လေဒါလည်းဆိုင်သွားတာအ ਨੇ ဆုံးတတ္တပတိမဲ့လောက်ရရင်လည်း လမ်းမှားမလိုက်တော့ပါဘူးလမ်းကောက်တွေလည်းမလိုက်တော့ပါဘူးအဲ့ဒီလမ်းမှားလမ်းကောက်တွေကိုသတ္တပတ္တိမေကပယ်လိုက်ပါတယ်လမ်းကောက်လိုက်မှကြုံနိုင်တဲ့ကြောက်ဖွေရာဉာဏ်ဤပေးတွေပေါ့လေအဲ့ဒါကြီးလည်းပဲအလိုလိုငြိမ့်သွားတော့တာပါပဲအထူးငြိမ့်တွေကိုမလိုတော့ဘူးဒါကြောင့်ကျန်ကမြောင်ဥဒ္ဓရုမဲ့မှာဣသမေကောဣသတ္တပတ္တိမတ်တိအတ္တိကိကအင်္ဂါ၈ပါးရှိသောမိဋ္ဌာမေကလမ်းမှားလမ်းကောက်ကို ပဇာတိပယ်လိုက်တော့၏တဲ့ပညာရှိပါမယ်လားမှပယ်ရှားတုတ်ပြီအဲ့တော့လမ်းမမလိုက်တော့ဘူးဆိုတော့လမ်းမလိုက်တဲ့အခါမှာကိုတွင်းယံနေပေါ့လေဒုစရိတယံနေရှိတာယံလည်းမရှိတော့ဘူးယံလည်းအေးသွားပြီယံမကင်းမှဘေးတွင်ပါဘူးဘေးလည်းမလာတော့ကြောက်ဖွယ်ရအတ္တနိဝရစာကြီးတဲ့ကြောက်ဖွယ်ရဘေးရေပေါ့ဒါမှမဟုတ်တပ္ပဝေရဗျာနိအလုံးစုံသောယံအလုံးစုံသောဘေးတို့ဥပဒနေတိ ငြိမ့်အောင်လုပ်ပြပါတယ်တဲ့သတ္တပတ္တိမှာအဲကခဏကောင်းတယ်အဲဒီလိုသတ္တပတ္တိမဲ့လောက်မှမရသေးတဲ့ကိလေသာထူရတဲ့ပုရိသေမန္တမဟာဘာနဲ့တူလဲဆိုတော့အမနာပူပြင်း၆တွေ့တဲ့ဘေးရန်ကြီးမကင်းတဲ့တေကန္တာထဲမှာတဝါနေတဲ့ခီးတယ်ကြီးလိုပဲပြီးတော့အမနာကြောက်ဖွယ်ရကောင်းတဲ့တေကန္တာကြီးကိုချမ်းသာတာနဲ့ဖြတ်တန်းသွားနိုင်ဖို့ရာ ရင်ကောင်းလိုသလိုပေါ့လေ။ထို့တူပဲသန္တရာတိဟူသောကန္တရာကြီးကိုဖြတ်တန်းကုဖို့ရာအတွက်ဆင်းရဲသာသာနဲ့ပြည့်ရကင်းတဲ့နေရာဌာနရောက်ရှိဖို့ရာအတွက်ရင်လိုတယ်။အဲ့ဒီယထာရင်ကိုမြတ်စွာဘုရားကဆက်လက်ပြီးတော့နတ်သားကိုပထောအကုသနောနာမစသည်ပေါ်ကြတယ်မိကြပါတယ်။အတန်တိတ် ယထာယင်ကြီးတဲ့မယထာယင်ကြီးတဲ့ဆိုတာအစဉ်သစ်ဒါဖျားဖန်တီးထားတယ်ဟွန်းတန်တဲ့အစိပ်ပိုင်းတွေတော့ကျောင်းရည်တွေတော့နောက်နေ့မှဆက်ပြီးတော့ဆရာမဒီနေ့အချိန်ကုန်တော့ပါပြီဒါလည်းပဲတော်ကြအောင်စို့